သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောက်တစ်ခုလာပြီကျော်တရက်2022ခုနှစ်ဧပြီလ16ရက်စနေနေ့၌အွန်လိုင်းမှာဟောကြားအပ်သောအလကတုပမသုတ်အနှစ်ချုပ်အပိုင်း6တရားဒေသနာတော် ဝိပဿနာရှုကုန်ကိုမြတ်စွာဘုရားကဆက်ပြီးတော့ဟောတာအဲ့တော့ဝိပဿနာရှုတယ်ဆိုဘာကိုရှုရမှာတော့ဆိုခန္ဓာ၅ပါးကိုပဲဝိပဿနာရှုတာဒါမို့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာဤ၃ပါးဖြင့် ခန္ဓာ၅ပါးပေါ်မှာရှုမြင်သုံးသပ်ရမယ်ဝိပဿနာကိုလက္ခဏာသမဏိကဝိပဿနာလို့စာပေကျမ်းကနေမှသုံးတယ်အမတ်လက္ခဏာကနေပြီးတော့တရားကိုရှုတာရုပ်ကိုရှုတယ်ဆိုတာဘယ်ရှုတော့ငါရှုတာတုံးဆိုအနိစ္စအဆွဲရှုတော့ငါရှုအနိစ္စအနေနဲ့ရှုတာလို့ပြောတာ ဒါမို့ရှုပုံရှုနည်းကတော့အနိစ္စဒုက္ခအနတ္တဟာရှုပုံရှုနည်းပဲဘာကိုရှုတာတုံးဆိုရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာငါးပါးအဲ့လိုတော့ပေါအောင်မှာနော်အဲ့တော့ရုပ်ကိုရုပ်လို့သိတာပြောတာမဟုတ်ဘူးရုပ်ကိုရုပ်ကိုရုပ်ကိုရုပ်လို့သိတာကနမရူပပရိစ္ဆေဒညာနဲ့ဆိုင်တယ်ညာတပရိညာနဲ့ဆိုင်တယ်ဝိပဿနာရဲ့အစပဲရှိသေးတယ် ရုပ်ကိုရုပ်လို့သိတယ်ရုပ်ရဲ့သဘာဝကိုသိတယ်အဲ့ဒါကညတပရိညာအခန်းမှာပထမဆုံးစတဲ့အခါကျတော့ရုပ်ရဲ့သဘာဝလက္ခဏာအုံနေချလို့ခေါ်တယ်သူ့ရဲ့ပင်ကိုယ်သဘာဝလက္ခဏာကိုကြည့်ရအဲ့ဒါကိုသဘာဝလက္ခဏာရှုတော့ငါနေပြီးတော့ ပြောင်းလဲဖောက်ပြန်တတ်တဲ့တရားဆိုတဲ့အနေနဲ့သူ့ကိုရှုရမှာအဲ့ဒီအချိန်မှာအနေဆမဟုတ်သေးဘူး။နော်လက္ခဏာကနှမျိုးရှိတယ်လို့မှတ်ထားမှာ။ပထမအစကတဘာဝလက္ခဏာတဘာဝဆိုတာတဘာဝအုံနေချလို့ခေါ်တယ်။သူ့ရဲ့ကိုယ်ပိုင်အမှတ်သားဘယ်တရားပဲဖြစ်ဖြစ်ကိုယ်ပိုင်အမှတ်သားလေးတွေရှိတယ်ပေါ့။ကိုယ်ပိုင်အမှတ်သားလေးတွေ အဲ့တော့ဝိပဿနာမရှုခင် တရားကိုတွေ့အောင်အာယုံကိုတွေ့အောင်ရှာတဲ့အခါကျတော့တဘာဝရှုတော့ကနေပဲရှာမယ်တဘာဝလက္ခဏာကပဲရှာမယ်နော်တဘာဝလက္ခဏာဆိုတာသူ့ရဲ့အများနဲ့မတူတဲ့သူ့ရဲ့ကိုယ်ပိုင်တိကျလက္ခဏာလေးတွေကိုဆိုလိုတယ်ဥပမာမဲ့ဆိုရင်ရုပ်ဆိုတဲ့အထက်မှာလည်းပဲပထဝီမှာကက်ကလတ္တလက္ခဏာ ပြောတယ်မာတယ်ခက်မာတယ်ဆိုတဲ့သဘာဝဟာ ပထဝီရဲ့လက္ခဏာအာဘောကြတော့အပန္နလက္ခဏာဖွဲ့စည်းတယ်ဆိုတဲ့သဘောတေဇောကြတော့ပူတယ်ရင့်ကျက်စေတယ်ဆိုတဲ့သဘောဝါယောကြတော့တွန်းကန်နဲ့လှုပ်ရှားတယ်ဆိုတဲ့သဘောဒါသူ့ရဲ့သဘောပဲအဲ့ဒီလိုတွေ့မှတရားကို တွေ့တယ်လို့ပြောပါသဘာဝလက္ခဏာရှုတော့ကနေကြည့်ရဖတ်တာဆိုရင် စိတ်နဲ့အာယုံဆုံမိတဲ့သဘောလေးဝေဒနာဆိုရင်အာယုံရတာကိုခံစားတဲ့သဘောသိတဲ့သဘောတင်ညာဆိုရင်မှတ်တမ်းတင်တဲ့သဘောဒါသူကကိုယ်ပိုင်သဘောဝလေးတွေကိုပြောတာနော်ဝိပဿနာရှုရမယ်ဆိုရင် ပထမသဘာဝလက္ခဏာအစရတယ်အဲ့ဒါပဲအခမ်းမှာရှုရတာတော့ဆိုညာတပရိညာလို့ခေါ်တယ် နမရူပပြိစေရညာနဲ့ပစ္စယပြိခာညာအစဆိုလိုတာဝိပဿနာတရားအထုတ်ပြီဆိုရင်အဲ့ဒီအစအမယ်လို့ပြောတာနော်ဝိပဿနာအထုတ်ရင်အနိစ္စဒုက္ခကမစရဘူးတဘာဝအနိစ္စဒုက္ခစရင်ကြော်သွားပြီလေဘာလို့လို့ဆိုရင်ပထဝီကိုတွေ့တယ်ဆိုတာအတုံးခဲသဘောကိုတွေ့မှပထဝီတွေ့တယ်လို့ခေါ်တာ ဖွဲ့စည်းတဲ့သဘော တွေးမှအာဘောတွေးတယ်ခေါ်မယ်ပူရအေးတဲ့တွေးမှရှင်းချက်စေတဲ့သဘောတွေးမှဒေဇောကိုတွေးတယ်ခေါ်တယ်တွန်းကန်လှုပ်ရှားတဲ့သဘောကိုတွေးမှဝါယောလို့ခေါ်တယ်ဒါသဘာဝတရားတွေရဲ့သူတို့ရဲ့ကိုယ်ပိုင်အမှတ်သားလေးတွေရှိတယ်ပေါ့အဲ့ဒီကိုယ်ပိုင်အမှတ်သားလေးတွေကဝိပဿနာစပြီဆိုရင် တရားကိုတွေ့ဖို့အတွက်သူတို့ကိုအရင်တွေ့အောင်သိရ အဲ့ဒါပထဝီကို တွေ့တယ်အာဘောကိုတွေ့တယ်တေဇောကိုတွေ့တယ်ဝါယောကိုတွေ့တယ်အလုံးဟာဒီတိုင်းပဲကိုယ်ပိုင်လက္ခဏာလေးတွေရှိကြတယ်အဲ့ဒီကနေပြီးတော့ဒီကိုယ်ပိုင်လက္ခဏာလေးတွေတွေ့တဲ့အတိညာကိုညာတပရိညာအခန်းလို့ခေါ်တယ် ဒီကိုယ်ပိုင်လက္ခဏာလေးတွေတွေ့တယ်ကိုယ်ပိုင်လက္ခဏာရှိတဲ့သဘာဝတရားရဲ့အကြောင်းလေးတွေတွေ့တယ်အဲ့ဒီထီအောင်ကသဘာဝလက္ခဏာလို့ခေါ်တယ်အဲ့တော့ဝိပဿနာတရားအထုတ်လာလို့ရှိရင်သဘာဝလက္ခဏာကိုအရင်တွေ့အောင်ရှာရှာပြီးတော့မှအနိစ္စဒုက္ခအနတ္တဆိုတာတာမညာလက္ခဏာလို့ခေါ်တယ်ဖုံးဆိုင်ပေါ့တာမညာဆိုတာဖုံးဆိုင်လက္ခဏာအများနဲ့တူညီတဲ့လက္ခဏာ ဥပမာမဲ့ဆိုလို့ရှိရင်သဘောကိုပြောမဲ့ဆိုရင်မြေကြီးကနေပေါက်ပြီးတော့အကိုင်းအခက်နဲ့အရွက်နဲ့ပွင့်နေကိုရေပေါ်ရာဖြင့်ခြုံငေါ်လို့ရှိရင်တူညီမှုကိုကြည့်ပြီးတစ်ပင်လို့ခေါ်လိုက်တာအဲ့ဒီတစ်ပင်ကမှတခါဒါကတရပင်ဒါကတစ်ပိန်နဲ့ပင်ဒါပပင်နဲ့ဆိုသီးသန့်ဟာလေးတွေရှိတယ်လေတရရွက်ရဲ့အနေထားပိန်ရဲ့ပိန်လက်ရဲ့အနေထားရောင်ရွက်ရဲ့အနေထားမတူကြဘူးအဲ့ကိုယ်ပိုင် ပုံစံလေးတွေကကွာကြတယ်အဲ့တော့တစ်ပင်လို့ခေါ်တာအလုံးဆိုင်တဲ့အမည်လူလို့ခေါ်တာလည်းပဲအလုံးဆိုင်တဲ့အရာတစ်ခုပဲအဲ့ဒီမှာဖသူဘဲဝါလို့ခေါ်တာကြတော့သူ့ရဲ့ကိုယ်ပိုင်လေးတွေပေါ့နော်အဲ့ဒါလိုပဲသဘာဝတရားတွေမှာသူတို့ရဲ့ကိုယ်ပိုင်အမှတ်သားလေးတွေရှိတယ်အဲ့ဒီကိုယ်ပိုင်အမှတ်သားလေးတွေ ਨੇ ရှုမှတ်ရမယ့်တရားကိုရှေးဥစွာသိအောင်လုပ်တယ်သိတယ် ပထဝီတွေ့ပြီအာဘောတွေ့ပြီတေဇောတွေ့ပြီဝါယောတွေ့ပြီစိတ်ကိုတွေ့တယ်ဝေဒနာကိုတွေ့တယ်သင်ညာကိုတွေ့တယ်သင်္ခါရကိုတွေ့တယ်ဆိုတွေ့ပြီးတဲ့အခါကျတော့မှဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းကတွေ့တယ်အဲ့ဒီနောက်ရောက်ပြီဆိုတဲ့အခါကျတော့မှပထဝီပဲဖြစ်ဖြစ်အာဘောပဲဖြစ်ဖြစ်တေဇောပဲဖြစ်ဖြစ်ဝါယောပဲဖြစ်ဖြစ်နန္တရားတွေပဲဖြစ်ဖြစ်ဖြစ်ပြီးရင် ပျောက်ကွယ်သွားတဲ့သဘောအကြောင်းအနိစ္စလို့ခေါ်တာအဲ့ဒါကြတော့အဲ့ဒါကြတော့အာလုံးနဲ့ဆိုင်တဲ့အမှတ်လက္ခဏာပဲအဲ့ဒါသမာဓိနာညာအဆင့်ရောက်မှအဲ့ဒါကိုသိတာစတာအဲ့ဒီကစအောင်အဲ့ဒါကိုကြည့်ပြီးတော့လက္ခဏာရမဏိကဝိပဿနာလို့ဒေသဒုက္ခအနတ္တလို့လက္ခဏာအာရောပိတဝါလက္ခဏာဘော တင်ပြီးတော့ရှုတယ်ဆိုတာအမှန်ကတရားကိုကြည့်တယ်တရားကို တွေ့တာပဲတွေ့တဲ့အခါမှာသူ့ရဲ့တဘာဝလက္ခဏာရှုတော့ငါတွေ့တာရှိတယ်။တာမဉ္ဇလက္ခဏာရှုတော့ငါတွေ့တာရှိတယ်။ဝိပဿနာလုပ်ငန်းအစမှာတဘာဝလက္ခဏာရှုတော့ငါနေတရားကိုတွေ့တယ်။နောက်ပြီးတဲ့အခါမှာအနိစ္စဒုက္ခအနတ္တဆိုတဲ့တာမဉ္ဇအများပုံဆိုင်လက္ခဏာကနေစပြီးတော့ရှုရမယ်။ သာမညာလက္ခဏာပေါ်မှာတက်ပြီးတော့ဖြစ်သွားတယ်ပေါ့အဲ့တော့ဝိပဿနာရဲ့အလုတ်ကိုအနိစ္စဒုက္ခအနတ္တဒါကတော့မစနဲ့ပေါ့စရမှာအဲ့တော့တရားမတွေ့ရနဲ့အနိစ္စဆိုတာတော့တွေ့လို့မရဘူးလေအနိစ္စဆိုတာလေဒီတရားကိုပဲပြောတာပဲဒီတရားရဲ့သဘာဝလက္ခဏာကိုပဲပြောဟိုတာပညာလက္ခဏာကိုပဲပြောတာဖြစ်တယ်အလုံးကိုခြုံငုံရှိတဲ့အခါမှာခန္ဓာငါးပါးအလုံးရဲ့လက္ခဏာက အနိစ္စဒုက္ခအနတ္တရူပခန္ဓာရဲ့လက္ခဏာကဖောက်ပြန်ခြင်းဝေဒနာလက္ခဏာကခံစားခြင်းသင်္ညေခန္ဓာလက္ခဏာကမှတ်သားခြင်းသင်္ခါရခန္ဓာလက္ခဏာကစိတ်ဆော်ခြင်းဝိညာဉ်ခန္ဓာလက္ခဏာအာယုံကိုသိခြင်းဒါက individual ကိုယ်ပိုင်လက္ခဏာတွေလို့ခေါ်တာကိုယ်ပိုင်လက္ခဏာတွေ့မှရုပ်ဝေဒနာသင်ညာသင်္ခါရကိုတွေ့တယ်လို့ပြောတာ ပြီးပြီဆိုတဲ့အခါမှာအာလုံးနဲ့ဆိုင်တာအိသဒုက္ခအနတ္တအဲ့ပေါ်တဆင့်တက်သွားတာအဲ့ဒီကျတော့ဝိပဿနာလမ်းကြောင်းဝင်သွားပြီလို့ဒါကြောင့်မို့မြတ်စွာဘုရားကမနေ့ကယဟန်တွေကိုမေးတယ်ရူပနိစ္စဝါအနိစ္စဝါရှုဟာနိစ္စလားအနိစ္စလားဆိုတာဒါသမညာလက္ခဏာအနေနဲ့မေးတာဖြစ်တယ်ဟောမေးပြီးတဲ့အခါကျတော့မှ မြတ်စွာဘုရားကယဟန်ဒီရဲ့အဖြစ်ပေါ်မှာအိသဒုက္ခအနတ္တလို့ဖြေထားပြီးတဲ့အခါမှာအဲ့ဒါလို့မမြဲတဲ့တရားမမြဲမှုတွေက အမြဲတမ်းနောက်ဆက်နေတဲ့တရားအမြဲတမ်းတွေကအမြဲတမ်းနောက်ဆက်နေလို့ကိုယ်လိုတိုင်းမဖြစ်တဲ့တရားကို ငါဟာလို့ရွှင်တင့်တော်ပါမလားဒီလိုဆိုလို့လေမြဲမှမမြဲတာဘယ်လိုလို့ငါဟာဖြစ်ကိုဒုက္ခပေးနေတာဘယ်လိုလို့ငါဟာဖြစ်ကိုလိုတိုင်းမဖြစ်ဘူးစမ်းကြင်ပဲဖြစ်နေတာဘယ်လိုလုပ်ပြီးတော့အတ္တဆိုတာဖြစ်မလဲဒါအနိစ္စဒုက္ခအနတ္တမြင်ပြီးတဲ့အခါမှာအဲ့ဒီတရားတွေပေါ်မှာ ဘယ်လိုသဘောကျလာသလဲလို့ဆိုရင်နေတံမမနေသောဟမတပိနမေသောအတ္တတဏရဲ့တဏရဲ့အမြင်နဲ့သူကမမြင်တော့ဘူး။ဩတဏရဲ့အမြင်ကငါဟာဆိုတဲ့မြင်လိုက်တာ သိမ့်ပိုက်တယ်ပိုင်ဆိုင်မှုနဲ့ကြည့်တာတဏှာရဲ့အယူဆနောက်ရုပ်ဖြစ်တာကိုပဲငါဖြစ်တယ်လို့ယူဆတာကြတော့မာနရဲ့အမြင့်ဖြစ်တယ်အဲ့ဒီရုပ်ကိုပဲငါလိုတိုင်းဖြစ်တယ်လို့အတ္တလို့မြင်တာကြတော့ဒိဋ္ဌိအဲ့သုံးခုကနော်အတ္တမမငါဟာလို့မြင်တာတဏှာရဲ့အမြင့် ရုပ်ဖြစ်တာကိုငါဖြစ်တယ်လို့ထင်လို့ရှိရင်မာနရဲ့အမြင်ငါရဲ့အတ္တလို့မြင်လို့ရှိရင်ဒိဋ္ဌိရဲ့အမြင်သို့မဟုတ်ငါလို့မြင်ရင်ဒိဋ္ဌိရဲ့အမြင်အဲ့လိုဆိုလိုတယ်ပေါ့ငါဆိုတာနဲ့အတ္တနဲ့တူတူပဲဗမာစကားနဲ့ပါဠိဒါမြတ်တာကွာပါဠိမှာလည်းမြတ်စွာဘုရားတခါတလေဟောတယ်အဟံမမတဲ့ အဟံဆိုတာငါမမဆိုတာငါယုတ်ဝေဒနာတင်ညာတွေကိုငါလို့ထင်တာကဒိဋ္ဌိငါလို့ထင်တာကတဏှာရှုပ်ဝေဒနာတင်ညာသင်္ခါရတို့ရဲ့ဖြစ်မှုကိုငါဖြစ်တယ်လို့ထင်တာကြတော့မာနအဲ့တော့အေသောဟတ်သမိမှာအဟံကအဓိကမဟုတ်ဘူးအတ္တမိကအဓိကအတ္တမိကအဓိကနော်မာနဆိုတာ ဖြစ်တယ်ဆိုတာဖြစ်တယ်လို့ဆိုတဲ့ဟာအရေးချင်းတစ်ခုပဲဖြစ်တယ်လုံနိုင်တယ်သွားနိုင်တယ်စားနိုင်တယ်ဆိုတာအရေးချင်းနဲ့ပတ်သက်ပြီးထင်တာမို့မာနလို့ခေါ်ကိုလုံနိုင်တာမဟုတ်ဘဲနဲ့သူ့သဘာဝတိုင်းသူဖြစ်တာဟိုငါဖြစ်တယ်လို့ထင်တာကွာဒါအထင်မာနလို့ခေါ်တယ်ပေါ့နော်ထင်မာနလို့ထင်တယ်အဲ့ဒါကိုရှုံးရဏသင်္ညာသင်္ခါရတို့ရဲ့ မမြဲတဲ့သဘောဆင်းရဲတဲ့သဘောကိုမပိုင်တဲ့သဘောတွေကိုကြည့်မယ်လို့ဆိုလို့ရှိရင်ဝိပဿနာဉာဏ်နဲ့ရှုတဲ့အခါမှာမမြဲတဲ့အရာသည်နေတံမမဒါငါဟာလည်းမဟုတ်ဘူးအာရဲ့ဖြစ်မှုလည်းမဟုတ်ဘူးငါပိုင်ဆိုင်တဲ့အတ္တလည်းမဟုတ်ဘူးငါဆိုတဲ့အတ္တလည်းမဟုတ်ဘူးလို့အဲ့ဒီလိုမြင်ပြီဆိုလို့ရှိရင် ဒါဝိပဿနာဉာဏ်အမြင်မြင်တယ်လို့ဒီလိုပြောတာဝိပဿနာဉာဏ်နဲ့မြင်လိုက်လို့ရှင်ဝိပဿနာဉာဏ်မြင်တဲ့အိစ္ဆဒုက္ခအနတ္တမြင်လိုက်တာနဲ့တဏှာကိုညှင်းဆိုတယ်တဏှာအမြင်ကိုညှင်းဆိုလိုက်တယ်မာနအမြင်ကိုညှင်းဆိုလိုက်တယ်ထိထိရဲ့အမြင်ကိုညှင်းဆိုလိုက်တယ်အဲ့ဒီညှင်းဆိုပြီးတော့ရှုမြင်သုံးသပ်နိုင်တဲ့ပညာကိုဝိပဿနာပညာလို့ခေါ်တာပဲ ။နော်ဝိပဿနာပညာလို့ခေါ်တယ်။အကယ်၍မြဲတဲ့ဟာကိုသို့မဟုတ်ချမ်းသာတဲ့ဟာကိုသို့မဟုတ်ကိုယ်လိုတိုင်းဖြစ်နေတဲ့အရာကိုငါဟာလို့ရှုတာတဘာဝကြသေးတယ်။ငါဖြစ်တယ်လို့ဆိုရင်တဘာဝကြသေးတယ်။ငါရဲ့အတ္တလို့ရှုဆိုင်ရင်တဘာဝကြသေးတယ် အခုကအမြဲလည်းမမြဲဘူးမမြဲသည့်မမြဲမှုတွေကနှိပ်စက်ပြီးတော့နေတယ်ကိုလိုတာလည်းမဖြစ်ဘူးအဲ့တော့ကိုနဲ့ဘာမှပတ်သက်မှုမရှိတဲ့အရာကိုသွားပြီးတော့ငါဟာငါရဲ့ဖြစ်မှုငါရဲ့အတ္တလို့ထီလို့သွားမြင်နေဆိုရင်ဒါမှားယွင်းတဲ့အယူဆအမြင်ဖြစ်တယ်ဆိုတာကိုရှင်းလင်းပြတဲ့သဘောပဲအဲ့တော့ဝိပဿနာရှုရမှာကတဏှာကိုညှင်းဆိုပြီးတော့ရှုရမယ် ရှုပ်ဟာရှုပ်တဘာဝများသာဖြစ်တယ်ငါဟာမဟုတ်ဘူးသူ့တဘာဝတိုင်းသူဖြစ်တာရှုပ်ရဲ့ဖြစ်မှုသည်ရုပ်ရဲ့ဖြစ်မှုသာဖြစ်တယ်ငါဖြစ်မှုမဟုတ်ဘူးမာနကိုညှင်းဆိုရမယ်ရှုပ်ဟာငါဖြစ်ချင်နိုင် ဖြစ်တဲ့ငါရဲ့အတ္တသို့မဟုတ်ငါဆိုတာမဟုတ်ဘူးအနတ္တမြာသာဖြစ်တယ်လို့ညင်းဆိုရမှာဖြစ်တယ်နမေသောအတ္တငါရဲ့အတ္တမဟုတ်ဘူးလို့ အဲ့ဒီလိုညင်းဆိုပြီးတော့မြင်တဲ့ပညာကိုဝိပဿနာပညာလို့အဲ့ဒါနဲ့ပဲရှုမြင်သုံးသပ်ရမယ်လို့မြတ်စွာဘုရားဟောတာနော်အဲ့ဒါလို့ရုပ်ဝေဒနာတင်ညာသင်္ခါရရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်တွေပေါ်မှာမှန်ကန်တဲ့အမြင်နဲ့ရှုမှတ်လာပြီဆိုလို့ရှိရင်ဘယ်လိုအကျိုးတွေရလဲ ငါဟာမဟုတ်ဘူးလို့ရှုလာတယ်ငါမဟုတ်ဘူးလို့ရှုငါဖြစ်တာမဟုတ်ဘူးရုပ်ဖြစ်မှုသာဖြစ်တယ်ငါရဲ့အတ္တမဟုတ်ဘူးယုတ်တရားမြသာ ဖြစ်တယ်လို့ဒီလိုမြင်လာလို့ရှင်ဘလို့အကျိုးတွေဖြစ်လာတယ်လေဆိုတော့ဧဝံပတ္တံတုတ္တဝအရိယအဝကောအဲ့လိုရှုမြင်တဲ့တရားဓမ္မကိုသိတဲ့အရိယတဝကဟာရူပတမိန်ပိနိဗ္ဗိန္တတိ ရုပ်ပေါ်မှာလည်းညီငွေလာတယ်ညီငွေတယ်ဆိုတာတွေ့တာမှုตายရစရာရှာမတွေ့တာကိုပြောတာตายရตายရစရာကို ရှာမတွေ့ဘူးနိဗ္ဗာန်တည်းตายရမှုကိုရှာမတွေ့ဘူးဝေဒနာယပိနိဗ္ဗာန်တည်းစိတ်ခံစားချက်ဒီပေါ်မှာလည်းตายရစရာရှာမတွေ့ဘူးနော် မမြဲဘူးဒုက္ခဖြစ်နေတယ်ကိုယ့်ရဲ့အတ္တမဟုတ်ဘူးဆိုတဲ့ဟာတွေပေါ်မှာငါဟာဆိုတာလည်းမတွေ့တော့မတွေ့တော့အဲ့ဒါအာရမှုကိုရှားမတွေ့ဘူးလို့ပြောတယ်အဲ့ပေါ်မှာစိတ်ပြက်လာတယ်ညှိငွေ့လာတယ်တင်ညာရပိနေဝိရတိမသိတဲ့တင်ညာပေါ်မှာလည်းပဲညှိငွေ့လာတယ်သင်္ခါရိတုပိနေဝိရတိသင်္ခါရတရားတွေပေါ်မှာလည်းပဲညှိငွေ့လာတယ်ဝိညာဏသမိပိနေဝိရတိ စိတ်ဆိုတဲ့သဘာဝတရားပေါ်မှာလည်းညီငွေလာတယ်။တာယာမှုတွေ့တာမှုတွေကင်းပြတ်လာတယ်လို့သူတို့ပြောတာနော်။ညီငွေလာတယ်ဆို။ချင်းနဲ့ဆရာမတွေ့တော့လူချင်းဆရာလည်းမတွေ့တော့သဘာဝတရားတသက်မြသာရှုမြင်ပြီးတော့အဲ့ဒီအနေအထားမျိုးကိုရောက်လာတယ်လို့ဆိုတယ်။အဲ့လိုညီငွေလာတယ်ဆိုတဲ့ဟာကို မြတ်စွာဘုရားကစကလုံးတစ်လုံးနဲ့နဲ့ပြောတာနေပိန်တတိကြီးငွေတယ်ဆိုတာဘာတွေကိုပြောတာတုံးဆိုဝိပဿနာဉာဏ်နဲ့ပြောမယ်ဆိုလို့ရှိရင်သူကဖယဉာဏ်အာဒီနောဉာဏ်နေပိဒဉာဏ်မုံစိတုကမြတဉာဏ်ပဋိသင်္ခာဉာဏ်သင်္ခါရုပ္ပခဉာဏ်ဆိုအဲ့ဒီဉာဏ်၅မျိုးကိုခြုံပြောလိုက်တဲ့စကားပဲအဲ့ဒါနော်နေပိဒဉာဏ်တစ်ခုတည်းတည်းမဟုတ်ဘူးအလုံးကိုခြုံပြောလိုက်တာ နောက်ဆုံးအမြင့်ဆုံးကတော့သင်္ခါရုပ္ပခဏ်ညာအဲ့သင်္ခါရုပ္ပခဏ်ညာတိအောင်ဝိပဿနာဉာဏ်ဆိုင်ကရုပ်ပေါ်မှာမြင်တဲ့အမြင်တွေဟာတဖြည်းဖြည်းချင်းပြောင်းလဲလာတာပထမစမြင်တာကမမြဲဘူးလို့မြင်တယ်ဖြစ်တယ်ပြက်တယ်ကိုမြင်တယ်ထို့နောက်အပြက်ကိုပဲမြင်တယ်အပြက်ကြီးပဲမြင်လို့ရှိရင်ပင်ကညာလို့ခေါ်တယ် အပြက်ထားတွေကြီးပဲမြင်လာတဲ့အခါကြောက်စရာကောင်းတယ်လို့ကြောက်ဖို့ကောင်းတယ်လို့ရှုတရားနန္တရားတွေဟာကြောက်ဖို့ကောင်းတယ်အများရန်ပြက်နေတဲ့အရာကြီးပဲဆိုမြင်လာတာကြတော့ပရညာအန္တရာယ်ရှိလိုက်တယ်ပြက်နေတဲ့အရာတစ်ခုဟာအန္တရာယ်ရှိနေကိုယ့်အတွက်ဒုက္ခပေးတဲ့အရာဖြစ်လို့အာရိနဝညာစိတ်ပြည့်ညီငွေ့စရာဖြစ်လို့နေဗိဒညာစိတ်ပြည့်ညီငွေ့လာပြီဆိုတဲ့အခါ သူကမလိုချင်တော့ဘူးလွတ်ချင်လာပြီလွတ်လိုက်ချင်ပြီလွတ်လိုက်ချင်ပြီလက်လွတ်ချင်ပြီသို့မဟုတ်လွတ်မြောက်ချင်ပြီမုတ်စီတုကမြတာလွတ်ဖို့နီလန်းရှာလာတဲ့ပဋိသင်္ခါညာနီလန်းရှာလာတဲ့အခါမှာလွတ်ရလွတ်ကြောင်းကိုပြန်ပြီးတော့ဆင်ញင်သုံးသပ်ပြီးတော့ရှုပ်တရားနန္တရားတွေရဲ့သဘာဝဟာဒီလိုပဲလို့သိတဲ့အခါမှာစေးလေးရှုလာနိုင်တာကြတော့ သင်္ခါရုပ္ပခဉာဏ်လို့ခေါ်တယ်။အဲ့ဒီသင်္ခါရုပ္ပခဉာဏ်ထီအောင်တရားပြောလိုက်တာ။သင်္ခါရုပ္ပခဉာဏ်ဟာလည်းပဲအစနဲ့ရှင်းချက်မှုစွာကွာသေးတယ်။ပထမဆုံးစဖြစ်တဲ့သင်္ခါရုပ္ပခဉာဏ်ကအနုစာပေါ့။သူကသင်္ခါရတွေပေါ်မှာချက်ချင်းမုံရင်းမရှိတော့မရှိတော့တဘာဝတရားအဖြစ် ရှုမြင်သွားနိုင်တယ်။အဲ့ဒီအနေဒီဖြည်းဖြည်းရင်းတန်လာတဲ့အခါကျတော့ သင်္ခါရတရားတွေကထွက်ခွာဖို့နိဗ္ဗာန်ကိုအာရုံပြုနိုင်တဲ့စိတ်ဖြစ်ပေါ်ဖို့အတွက်နောက်ဆုံးသင်္ခါရုပ္ပကဉာဏ်ကိုဝုဋ္ဌာဏခမိနိဝိပဿနာလို့ခေါ်တယ်။နော်။ဟုတ်ဌာဏခမိနိ။ဟုတ်ဌာဏဆိုတာသင်္ခါရတွေကနေထွက်သွားတဲ့မက်ကိုပို့ပြီးတဲ့ဝိပဿနာညာ။ဟုတ်ဌာဏခမိနိ။ဟုတ်ဌာဏဆိုတဲ့ message ရောက်အောင်ပို့ပေးတယ်ဝိပဿနာအဲ့တော့ message ဆိုတာအထောက်ရတာမဟုတ်ဘူးဝိပဿနာကပို့ပေးတာ तू तू ကအတိတ်မင်းပဲဝိပဿနာဉာဏ်ရလာလို့ရှင်အဲ့ဒီဝိပဿနာဉာဏ်ကသင်္ခါရတွေကလွန်မြောက်ပြီးတော့နိဗ္ဗာန်ကိုသိမြင်နိုင်တဲ့ message message ထိအောင်သူကပို့ဆောင်ပေးလိုက်တယ်ဒီနေရာမှာဒီတုတ်တံမှာအဲ့ဒီ message ကိုပို့ဆောင်ပေးနိုင်တဲ့အဆင့်မြင့်ဆုံးဝိပဿနာဥဋ္ဌာဏကဝိနိဝိပဿနာကိုပဲနေဖိတာဆိုတဲ့အမည်သုံးလိုက်တာနေဖိန္တံဝိရိစတိညီငွေပြီဆိုလို့ရှိရင်တွေ့တာမှုကင်းသွားတယ်ညီငွေတယ်ဆိုတာအဆင့်မြင့်ဆုံးသည်ဥဋ္ဌာဏကဝိနိဝိပဿနာပဲအဲ့တော့ဥဋ္ဌာဏကဝိနိဝိပဿနာဆိုတာဘယ်ဟာခေါ်တာတော့ဆိုရင်သင်္ခါရုပ္ပခဉာဏ်မှာပဲ။ သင်္ခါရုပ္ပခဉာဏ်ရဲ့အထွတ်ထိပ်ကိုယာတိခပတ္တသင်္ခါရုပ္ပခသာသာနုလောမဆိုတဲ့စကားရှိတယ်ပေါ့အထွတ်ထိပ်ရောက်သွားတယ်အဲ့ဒီအထွတ်ထိပ်ကိုရောက်သွားတဲ့သင်္ခါရုပ္ပခဉာဏ်ဟောဌာဏကမိနိလို့ခေါ်တယ်နေပိတာဒီမှာတခြားပါဠိတွေမှာတော့နေဘိန္တံဝိရိစတိလို့ရှိတယ် ဒီသုတ်တမတော့နေဖိတာဝိရစတိနေဖိတာညီငွေသည်ဖြစ်၍ဝိရစတိတတ်မဲ့ခြင်းကင်းသွားတယ်တပြည့်ကတော့နှစ်ခုတူတူကနေပိန်တန်ညီငွေသည်ဖြစ်၍နေဖိတာညီငွေသည်ဟုတ်တော်အဖြစ်၍ဝိရစတိတတ်မဲ့ခြင်းကင်းသွားတယ်အဲ့တော့ဆိုလိုတာဥဒနာကဝိနိဝိပဿနာပြီးရင်ဝိရစတိတတမှုတွေကင်းပြတ်သွားတယ်ဆိုတော့ message ပေါ်တာကိုပြောတာအဲ့ဒီစခန်းလေးကိုပြောတာ ဟောရဏဂါမိနိဝိပဿနာရဲ့နောက်ဟာအဲ့တော့ဟောရဏဂါမိနိဝိပဿနာကိုဝိထိစဉ်နဲ့ပြောတဲ့အခါကျတော့ဘယ်လိုပြောတော့ဆိုနောက်ဆုံးဖြစ်တဲ့ဟောရဏဂါမိနိဝိပဿနာကပရိကံဥပ္ပစာအနုလုံဆိုပြီးတော့ဒီလိုလာတာသူကဒါလည်းဝိအဲ့ဒီဟောရဏဂါမိနိဝိပဿနာပဲပရိကံဥပ္ပစာအနုလုံပရိကံဆိုတာကျွတ်တင်ပြည့်စုံမှုလေး ဥပ္ပစာဆိုတာသူနဲ့ကပ်ပြီးတော့ဖြစ်တယ်အနုလုံဆိုတာရှင်းနောက်ဆန့်ကျင်မှုမရှိတဲ့စိတ်အနေထားအနုလုံပြီးတဲ့အခါမှာနိဗ္ဗာန်ကိုစတင်မြင်တဲ့ကုတ္တရပူဆိုတာဖြစ်တယ်အဲ့ဒီဇောတွေဖြစ်ပြီးကုတ္တရပူဖြစ်လိုက်တာ ਨੇ ကုတ္တရပူလည်းပြီးရောဝိရစတိဆိုတဲ့ မက်ဆေ့ဖြစ်တော့တာပဲခွတ်တရဘူးနောက်မှာမက်ဆေ့ဖြစ်တယ်အဲ့ဒီအကူလေးကိုပြတာဒီမှာနိဗ္ဗိဏဝိရစတိဆိုတာနော်ဝိပဿနာဉာဏ်ထွက်တဲ့ရောက်သွားလို့ရှိရင်တွေ့တာမှုတွေကင်းပြတ်သွားတယ်မက်ဆေ့ပေါ်တယ်ဝိရာဂဝိမုစတိဆိုရင်တွေ့တာမှုတွေကင်းပြတ်သွားတယ်မက်ဆေ့ပေါ်ပြီးရင်ဖူစိတ်ပေါ်တယ်ဆိုတော့ပြတာအဲ့တော့နောက်ဆုံးစင်ဆိုရင်အရတ္တမနဲ့အရတ္တဖို့ပေါ့ အဲ့ဒါတမဲ့စိတ်ဖြစ်ပြီးရင်ဒါတကုစိတ်ဖြစ်တယ်ရှေ့ပိုင်းဆိုရင်သောတပတိမက်ဖြစ်ပြီးသောတပတိဖို့သဂရဂမိမက်ဖြစ်ပြီးသဂရဂမိဖို့အနာဂမိမက်ဖြစ်ပြီးရင်နာဂမိဖို့ဒါလေးဒီထဲမှာအဆင့်မြင့်ဆုံးကို ပြောလိုက်တဲ့အခါကျတော့အရတမေရတဖို့တော့၄ဆင့်ရှိတာ၄ဆင့်ရှိတာဒီပုံစံအတိုင်းပဲသွားတာကိရိတာပယ်ရတာကွာခြားသွားတာပေါ့နော် မဲ့ရဲ့စွမ်းအားချင်းမတူလို့အဲ့တော့ဒီမှာနေပိထာနေပိန္တံဝိရစတိဝိရာကဝိမုစတိရတ္တမရပြီးရတ္တပိုဆိုင်သွားတယ်အဲ့ဒါယန္နာ ဖြစ်သွားတယ်ပေါ့ဖြစ်ပြီးတာနဲ့ဘာဖြစ်တော့ဆိုဝိမု ക്ത မိတိညာနာဟောတိလွတ်သွားရင်လွတ်သွားတယ်ဆိုတာ तू သိတယ်သိလိုက်တယ်ဆိုလိုတာက လူတယောက်ဟာအိပ်ရာကနိုးလိုက်တာနဲ့ဘာဖြစ်လဲအိပ်အိပ်ရတယ်မှာအိပ်နေတော့အိမ်မက်မဲ့ရင်အဲ့ဒီအိမ်မက်ကိုပြန်တွေးမိတာပဲအဲ့ဒါလိုပဲသူ့ရဲ့ထူးခြားတဲ့အသည့်တစ်ခုဖြစ်ပြီးတဲ့အခါထူးခြားတဲ့အသည့်တစ်ခုဆုံးသွားတာနဲ့တပြိုင်နက်ဘာဖြစ်လဲကိုယ့်ကိုဘာတွေးမိတယ်ဆိုတာပြန်စဉ်းစားတာပဲအဲ့ဒါကိုပစ္စောခဏညာလို့ခေါ်တယ်ကိုယ်မှာဘာဖြစ်သွားတယ်ဆိုတာပြန်ဆင်ញင်သုံးသပ်တာပေါ့နော် အဲ့ဒီပစ္စကနာညာကဘက်ကိုဆင်ញင်တာရှိတယ်ဖိုးကိုဆင်ញင်တာရှိတယ်နိဗ္ဗာန်ကိုဆင်ញင်တာရှိတယ်အဲ့ဒီသုံးခုကမဖြစ်မနေဆင်ញင်တယ်ပယ်ရမယ်ပယ်ပြီးသားဖြစ်တဲ့ကိလေသာကိုဆင်ញင်တာဖြစ်တယ်မပယ်ရသေးတဲ့ကိလေသာကိုဆင်ញင်တာရှိတယ်ယန္တာကြတော့မပယ်ရသေးတဲ့ကိလေသာမရှိဘူးမဲ့ဆင်ញင်တာတဝိဋ္ဌိ ဖို့ဆင်ញနာတဝိထိနိဗ္ဗာန်ဆင်ញနာတဝိထိနော်ပယ်ပြီးသားကိလေသာတွေဆင်ញနာတဝိထိဒါတမချာသတ္တပတိမဲ့သင်္ခါရဂမိမဲ့နာဂမိမဲ့တို့ရဲ့နောက်မှာဖြစ်တဲ့သတ္တပတိဖို့သင်္ခါရဂမိဖို့နာဂမိဖို့တို့ရဲ့နောက်မှာဖြစ်တဲ့ပစ္စောခဏဉာဏ်ကြတော့မက်ကိုဆင်ញင်တယ်ဖိုးကိုဆင်ញင်တယ်နိဗ္ဗာန်ကိုဆင်ញင်တယ်ပယ်ပြီးတဲ့ကိလေသာကိုဆင်ញင်တယ်မပယ်ရသေးတာကိုလည်းဆင်ញင်တယ်ငါဝိထိငါကိုဖြစ်တယ် ဆင်ញင်စရာအချက်၅ချက်တို့ဆိုလို့လည်းပေါ့နော်အဲ့ဒီ၅ချက်ထဲမှာမဲ့ဖို့နိဗ္ဗာန်ဆိုတဲ့ဒီ၃ခုကတော့မဆင်ញင်နိုင်လို့မရှိဘူးကိုဖြတ်တန်းတဲ့ကိစ္စကိုသိပယ်ပြီးမပယ်ရသေးတယ်ဆိုတာကြတော့ဘောဓုတရှိမှသိနိုင်နော်ချွတ်တင်ပြီးတော့သင်ထားတဲ့ပုဂ္ဂိုလ်မှသိတယ်ငါပါပယ်လိုက်တယ်ပါမပယ်ရသေးဘူးဆိုတာအဲ့ဒါကြတော့ ပုဂ္ဂိုလ်တိုင်းမဆင်ញင်ဘူးတဲ့အဲ့နှစ်ခုကနော်ဘာလို့လဲဆို message ဖြစ်သွားတာဒါသိလိုက်တာဖို့ save ဖြစ်သွားတာသိတာအဲ့ဒီ message ကဘာတွေကိုရှင်းထုတ်လိုက်တယ်ဆိုတာမသိသေးဘူးမသိဘူးသိတာက message ဖြစ်တာသိတယ်ဖို့ save ဖြစ်လိုက်တာသိတယ်နိဗ္ဗာန်ကိုအောင်ပြုလိုက်တာသိတယ်ဒီသုံးခုကတော့တေချာဘောက်ကိုသိနော်တေချာဘောက်သိတယ် ဘယ်ကိလေသာတွေတော့ပါသွားပြီဘယ်ကိလေသာတွေကြံသေးတယ်ဆိုတာမသိဘူးလူတိုင်းမသိဘူးအသိဉာဏ်ထက်တဲ့ပုဂ္ဂိုလ်ဆိုရင်တော့သိမယ်ပေါ့ဒီလိုတော့ကွာတယ်အဲ့ဒါလေးကိုဒီမှာအတူလေးတင်ပြတာဝိမု ക്ത သမိန်ဝိမု ക്ത မိတိညာနာဟောတိအဲ့တော့လွမြောက်သွားပြီဆိုရင်လွမြောက်တယ်လို့အသိစိတ်ဖြစ်လာပါတယ်တဲ့ဒါကဒီ ရဟနာဖြစ်သွားပြီရတ္တမေရတ္တဖို့ရသွားပြီဆိုတာဟိုအဆင့်ကိုပြလိုက်တာဟုတ်ပြီရဟနာဖြစ်သွားပြီဆိုတော့ဘယ်လိုနေထားရှိတော့မြတ်စွာဘုရားကဒီဝိပဿနာကနေတက်သွားတဲ့ယဟန္တာအဆင့်အမြင့်ဆုံးပုဂ္ဂိုလ်ဖြစ်သွားလို့ရှင်ဘယ်လိုခေါ်တော့ဆိုအယံဝုစတိဘိက္ခုဥခိတပလိခေါ် နိဗ္ဗာန်ကို မတွေ့နိုင်အောင်ဒီတကားရွက်ကိုဂလန်ထိုးပြီးတော့ပိတ်ထားတာဘသူကပိတ်ထားတာတုံးဆိုအဝိဇ္ဇာပိတ်ထားဂလန်ကြီးချထားတယ်ပေါ့နော်ပလိကဆိုတာဂလန်ပဲမင်းတို့ကြီးလို့လဲဟိုတယ်မင်းတို့လို့လဲခေါ်တယ်တကားကြီးလို့လဲခေါ်တယ်သူကတကားကိုပိတ်ပြီးတော့ဂလန်ချပေးထားတာနော်အဲတကားကိုပိတ်ထားတယ် ယဟနာပုဂ္ဂိုလ်ဖြစ်လို့ရှင်အဲ့ဒီတကားကိုပိတ်ထားတဲ့ခလန်ကြီးပဲခေါ်ခေါ်မင်းတုတ်ပဲခေါ်ခေါ်တကားကြီးပဲခေါ်ခေါ်အဲ့ဒါကြီးဖယ်ပလိုက်ပြီတကားပွင့်သွားပြီလို့ဆိုလိုတယ်နော်တကားကိုကန့်လန့်ဖြတ်ပြီးပိတ်ထားတဲ့အရာတစ်ခုဖယ်နှုတ်လိုက်တယ်ဒါဖြင့်နိဗ္ဗာန်တကားကိုဘယ်သူကပိတ်ထားတာတုံးဆိုအဝိဇ္ဇာအဝိဇ္ဇာဟာရှေ့ဆက်သွားလို့မရအောင်တကားပိတ်ပြီးတော့ကလန့်ချထားတာ ਨੇ တူတယ်ပေါ့ အဲ့ဒီကလန့်ကိုတော့ယဟနာဖြစ်ရင်ဖြုတ်နိုင်ပြီလို့ပြောတာဖြုတ်လိုက်ပြီလို့ပြောတာအဲ့ဒါကိုပါဠိစာပေကြတော့ဥခိတပလိခောယဟနာပုဂ္ဂိုလ်ကိုဥခိတပလိခောတကားချီမင်းတို့သို့မဟုတ်ကလန့်ကြီးကိုဖြုတ်ပြီးသူဆိုတဲ့အဓိပ္ပာယ်ရတယ်အဝိဇ္ဇာတိဟုသောကလန့်ကြီးကိုဖြုတ်လိုက်ပြီတကားမှာအပိတ်ဆို့မရှိတော့ဘူး ဖွင့်ကျင်တိုင်းဖွင့်လို့ရသွားပြီနိဗ္ဗာန်ကဖွင့်လို့ရသွားပြီဖွင့်ပြီး ဖြစ်သွားပြီလို့ပြောတယ်နောက်တစ်ခုကျတော့ပါဟောတန်ကိဏပရိခောတန်ကိဏပရိခောဆိုတာတန်ကိဏဆိုတာဖြည့်ဆည်းပြီးတဲ့ပရိခောပပလေကာယံထားတဲ့အရာဖြည့်ဆည်းပလိုက်ပြီဟောအဲ့ဒါဘာကိုပြောတာတုံးဆို ခုနကတကားကြည့်မင်းတို့ဆိုတာအဝိဇ္ဇာကိုပြောတာနော်အဝိဇ္ဇာကိုဖယ်လိုက်တာကိုတကားကြည့်မင်းတို့ကလန့်ကိုဖြုတ်လိုက်တာတန်ကိဏပရိခောဆိုတာဘာကိုပြောတာလဲမျိုးတွေဘာတွေတီးတဲ့အခါမှာဒီပပလေကျုံဆိုတာခံထားရတယ်အဲ့ဒီကျုံပပလေထားတယ်လို့ပဲတန်တရားဆိုတာတဘဝပြီးတဘဝတဘဝပြီးတဘဝလဲနေတာဘယ်သူကလဲစေတာတော့ဆိုကံတရားကလဲစေတာ အဲ့တော့ဒီမှာတန်ကိဏပရိခောလဲပတ်နေတဲ့အရာကိုဖြတ်ပလိုက်ပြီတန်ကိဏဆိုတာဖြတ်ဆိတ်ပလိုက်ပြီဒါယာနေရဆက်ကြီးနဲ့လဲပတ်နေတယ်အဲ့ဒါကိုမြတ်စွာဘုရားဟောတာတော့ပောနုပဝိကောဇာတိတန္တာရောပဟိနောလို့မြတ်စွာဘုရားဟောတယ်အဲ့တော့ဒီနေရာမှာပရိခောဆိုတာဘယ်သူကိုပြောတာတော့ဆိုရင်ဘဝတိကိုဖန်တီးပေးတတ်တဲ့ကံတရားလို့ဒီလိုဆိုလို့တယ်ဒီမှာ တဏှာကိုပြောတာမဟုတ်ဘူးဒီကြတော့ဇာတိတန်တာရဖြစ်ထားရဲ့လေပတ်ထားကိုဆောင်းကျင်းနေတာကံတရားပဲဖြစ်တယ်ဟိုဘွားပို့လိုက်ဒီဘွားပို့လိုက်ဟိုဟာဖြစ်လိုက်ဒါဖြစ်လိုက်နဲ့အကျိုးတရားတွေကိုဆက်လက်ပြီးတော့ထုတ်တယ်အဲ့တော့ဘဝတွေကိုဖြစ်စေတတ်ပြီးတော့လေပတ်ပြီးတော့ဖြစ်စေတတ်တယ်ဇာတိတန်တာရလို့ဆိုရဲကမ္မာပိသင်္ခါရပြုပြင်ပေးနေတတ်တဲ့ကံတရားကိုဖယ်ရှားလိုက်တယ် ဥခိတပလီကောကအဝိဇ္ဇာမင်းတို့ကိုဖယ်လိုက်တာသံဂိဏပရိခောဆိုတာလက်ပတ်နေတဲ့ကံတရားကိုဖယ်ရှားလိုက်တာလို့ပြောလိုက်တာအဲ့တော့ယဟန္တာဖြစ်ရင်အဝိဇ္ဇာလည်းပျောက်သွားပြီကံတရားလုံးလည်းဖယ်ရှားလိုက်တယ်ဆိုတဲ့အဓိပ္ပာယ်တန်တရားထဲမှာအချိန်ကြီးဖြစ်စေနိုင်တဲ့ကံကိုဖယ်ရှားလိုက်ပြီနောက်တစ်ခုကတော့အပုံလေတိကောတဲ့အပုံလာဆိုတာနှုတ်ပလိုက်တာဧတိကဆိုတာတကားတိုင်း မျိုးတွေမှာဒီဆင်းနေနဲ့ကော်ပြီးတော့မထုတ်နိုင်တော့အောင်တကားထိုက်လှုပ်တဲ့အခါမှာအနဲ့ကြီးတွေလှုပ်ရတယ်အနှုံးဖို့ဆင်းကကျုံလိုက်ရင်တကားလွင့်သွားတာရှေ့ကတော့ဒီဆင်းနဲ့ဖွင့်တာတွေမြို့ထဲဝင်ဖို့ကြတော့ဆင်းနဲ့တိုက်ဖွင့်တာဟုတ်အဲ့ဒါကိုခံနိုင်အောင်တိုင်ဆိုင်တဲ့အခါမှာအနဲ့ကြီးဆိုင်ရတယ်ဆင်းဘလောက်အောင်းနေနေဒီတိုင်ရကျွတ်တော့အဲ့ဒါကိုဧတိကလို့ခေါ်တယ် အေသီကဆိုရဲအနက်ကြီးစိုက်ထားတဲ့မြို့တကားထိုင်ကြီးအဲ့ဒီမြို့တကားထိုင်ကြီးဆိုတာဘသူတုံးဆိုဆွဲဆွဲမြဲမြဲဖြစ်နေတာတန်တရားမှာတဏှာဟာမြစ်တာတွေ့ဆုံးပဲဒါကြောင့်မို့တဏှာကိုဖယ်လိုက်တာကိုတကားထိုင်ကြီးကိုနှုတ်ပလိုက်ပြီလို့ပြောတာတဏှာဆိုတဲ့တကားထိုင်ကြီးကခိုင်ခိုင်မာမာကြီးအမြင့်တွယ်နေတယ်အဲ့ဒီတကားထိုင်ကြီးကိုနှုတ်ပလိုက်ပြီယာနာဖြစ်နေတဲ့ကလောတဲ့ နိရကလောဆိုတာနိအကလအကလဆိုတာတခါရွက်တခါရွက်မရှိတော့ခုနတုန်းကတခါရွက်မှာဂလန်တက်ထားတာကိုဖြုတ်လိုက်တယ်တခါရွက်ပါအခုကဖြုတ်တခါရွက်မရှိတော့ဘူးဆိုတော့တခါရွက်ကဘသူ့ကိုပြောတာတော့ဆိုတန်ရောစဉ်အထက်တန်ရောစဉ်၅မျိုးထက်တန်ရောစဉ်၅မျိုးကဘာတော့ဆိုရင်နော်ဘဝရာကဥဒိစ္စ ဘဝရာကဥဒိစ္စမာနနော်အဝိဇ္ဇာဘဝရူပရာကအရူပရာကလေတဏှာကိုနှစ်မျိုးခွက်လိုက်တာရူပရာကအရူပရာကမာနအဝိဇ္ဇာနော်ဥဒိစ္စရူပရာကအရူပရာကဥဒိစ္စမာနအဝိဇ္ဇာ အဲ့ဒီ၅ခုကိုရတ္တမနဲ့မှာပယ်တာဖြစ်တယ်အဲ့ဒါကိုဩရဥဒ္ဓံပါကေယသံဃ၅ပါးလို့ခေါ်တယ်အထက်ပိုင်းအထက်ကိုဆွဲတင်တဲ့သံဃ၅ပါးရူပရာဂရူပဘုံ၌တွေ့တာရာသို့မဟုတ်ရူပဆံကိုတွေ့တာရာအရူပရာဂအရူပဘုံကိုအရူပဆံကိုတွေ့တာရာဥဒိစ္စစိတ်မတည်ငြိမ်တာမာနအထင်ရောက်တာအဝိဇ္ဇာအမှန်မသိတာ အဲ့ဒီ၅ခုကိုဒီနေရာမှာအက္ခလလို့ပြောတာတကာရွက်ကြီးပဲအဲ့ဒီတကာရွက်ကြီးကိုလည်းဖယ်ပလိုက်တယ်အော်ရမကေဥဒ္ဒံဘာကေကသာရစဉ်၅ပါးဆိုတဲ့တကာရွက်ကြီးကိုလည်းဖယ်ပလိုက်တယ်အဲ့ဒီနာမည်တွေနဲ့ယဟန္တာကိုမြတ်စွာဘုရားသတ်မှတ်တယ်နောက်အရိယောပဏ္ဏတသောပဏ္ဏဘာရောဝိတံယုတ်တော် အရိယောဆိုတာမြင့်မြတ်သွားပြီအမြင့်ဆုံးဖြစ်သွားပြီပဏ္ဏတဇောဆိုတာအလန်းကိုဖြုတ်လိုက်ပြီဒါနည်းနည်းမြို့နဲ့မြို့တစ်မြို့အထိပ်ပဲမြို့ကိုဟောတာချန်သူရဲ့မြို့ဝင်ရောက်တိုက်တဲ့အခါမှာ သူတို့လွှင့်ထားတဲ့အလံဖြုတ်ချပလိုက်အဲ့တော့သူတို့ကာယံထားတဲ့ကျုံကိုလည်းဖြတ်လိုက်တယ်တကားကိုလည်းဖြတ်လိုက်တယ်မင်းတို့ကိုလည်းဖြတ်လိုက်တယ်တကားရွက်တိဖြုတ်ပဲပလိုက်တယ်နော် အလုံးတကာရွက်တွေအကုန်ဖြုတ်ပလိုက်တယ်ဆိုတော့မြို့ဟာဟာလဟန်လင်းကြီးဖြစ်သွားပြီမြို့တကာဟာအကုန်ပွင့်သွားပြီပွင့်သွားတဲ့အခါမှာသူတို့ရဲ့အထိတ်မှစိုက်ထားတဲ့အလံကိုနှုတ်ပစ်အာကိုလန်တင်မဲ့ပေါ့နော်ကိုသိမ့်ပိုက်လိုက်ပြီဆိုတာကိုပြကြတယ်အဲ့ဒါကိုပဏတ်တစောအလံကိုချလိုက်ပြီမြန်မာပြည်လွတ်လပ်ရေးရတော့ကလည်းဗြိတိရှအလံကိုချပြီးဗမာအလံတင်တာပဲလေအဲ့ဒီစကားပဲ ပဏတ်တဇောဆိုတာအလံချတာရှန်သူရဲ့အလံကိုချပလိုက်ပြီကိုယ်အလံကိုတင်လိုက်တယ်ဆိုရှန်သူရဲ့အလံကိုချလိုက်တယ်ဒီနေရာမှာအလံဆိုတာမာနကိုပြောတာမာနကိုဖယ်လိုက်ပြီလို့ပြောတယ်ပဏတ်ပါရောတဲ့ဝန်တုံးအမိုးကြီးတွေကိုလည်းချပလိုက်ပြီဝန်တုံးအမိုးတွေကရဟနာဖြစ်သွားလို့ရှိရင်ဘာဝန်တုတ်တွေခြားတာတော့ဆိုကိရိတာဆိုရယ်ဝန်တုတ်လည်းခြားပလိုက် ခန္ဓာဆိုတဲ့ဝန်တော့ကိုလည်းချပြတယ်။ဟောကိလေသာခန္ဓာနော်ကံဆိုတဲ့ဝန်တော့ကိုလည်းချတယ်။ကာမဂုဏ်ဆိုတဲ့ဝန်တော့ကိုလည်းချပလိုက်ပြီ။အဲ့ဒီဝန်တော့တွေအလုံးကိုဖယ်ရှားပလိုက်ပြီ။နော်အဲ့ဒါကိုပဏ္ဏဘာရချထားလိုက်ပြီဝန်တော့တွေ။ဝိတန်ယုတ်တော့တဲ့လောကကြီးနဲ့မပတ်သက်တော့ဘူးလို့ဆိုလိုတယ်ပေါ့နော်။အာယုန်တွေနဲ့ပတ်သက်ပြီးတွေ့တာမှုတွေမရှိတော့ဘူး။ အဲ့ဒါဘာကိုရည်ညွှန်းတာတော့ဆိုအတ္တမိမာနောပါဘာနောမာနကိုပယ်တဲ့အကြောင်းပြောအဲ့တော့ယဟန္တာပုဂ္ဂိုလ်ကိုသေယုတ်ဖို့တဲ့အခါမှာဒီဒီနာကမြတ်စွာဘုရားခေါ်လိုက်တဲ့နာမည်တွေကယဟန္တာပုဂ္ဂိုလ်သည်မင်းတို့ကိုဖယ်ထားလို့ဥခိတပလိကအဝိဇ္ဇာဆိုတဲ့မင်းတို့ကိုဖြုတ်ပစ်လို့ဥခိတပလိကကျုံးတဲ့အလားသရတူတဲ့တမလွန်ဘဝကို လက်ပတ်ပြီးတော့ဖန်ဆင်းပေးနေတဲ့ကံတရားကိုဖယ်လိုက်သည့်အတွက်ကြောင့်ဖြစ်စီပြီးတဲ့အကျုံးရှိတယ်။နောက်တဏှာကိုဖယ်ရှားပြီးသည့်ဖြစ်တဲ့အတွက်ကြောင့်ခိုင်မာစွာစိုက်ထားတဲ့တကားတိုင်းကြီးကိုနှုတ်လိုက်ပြီ။နောက်ဥဒ္ဓဘာဂိယသံဃာစဉ်၅ပါးကိုဖယ်တာဖြစ်သောကြောင့်တကားရွက်ဟူသမျှဖြုတ်ပယ်ပလိုက်ပြီ။ မမနာကိုချလိုက်တာ ဖြစ်သောကြောင့်ပဏ္ဏတဆောယန္တုရဲ့အလံကိုချပလိုက်ပြီဒီနာမည်တွေနဲ့မြတ်စွာဘုရားယဟန္တာပုဂ္ဂိုလ်ကိုခေါ်လိုက်တာဖြစ်တယ်ပေါ့နော်အဲ့ဒီလိုအဆင့်ရောက်သွားပြီဆိုလို့ရှိရင်ဧဝံဝိမု ക്ത စိတ်တံဘိက္ခုံအဲ့ဒီအနေထားမျိုးရောက်တာအဝိဇ္ဇာလည်းမရှိတော့ဘူး ကံတရားတွေလည်းကုန်ပြီတဏှာလည်းဖယ်လိုက်ပြီကြံတဲ့ကိလေသာတွေလည်းဖယ်လိုက်ပြီမာနဆိုတာလည်းမရှိတော့ဘူးဆိုတော့ကိလေသာတွေအလုံးကုန်သွားပြီဆိုတော့အလုံးကိလေသာတွေကလုံးဝလွတ်သွားတဲ့စိတ်ရှိတဲ့ယ ahanan ပုဂ္ဂိုလ်ကိုတဲ့တရားမင်းပါဝင်နတ်တွေတို့ပြမာတွေတို့မနတ်အပါဝင်နတ်တွေတို့ဒီပုဂ္ဂိုလ်ဘာကိုအာယုံပြုတ်နေတယ်ဆိုတာလိုက်ရှာလို့မရတော့ဘူး ဒီပုဂ္ဂိုလ်ရဲ့စိတ်ဟာဘယ်ကိုရောက်နေတယ်ဆိုတာလိုက်ရှာလို့မရမတွေ့တော့နိဗ္ဗာန်ကိုအာရုံပြုနိုင်ရင်သူတို့နိဗ္ဗာန်ကိုရှာလို့မှမတွေ့တာရှာမတွေ့တော့ဘယ်ကိုအာရုံပြုနေတယ်ဆိုတာရှာလို့မတွေ့တော့ဘူးအဲ့ဒီပုဂ္ဂိုလ်ဟာပြိဋိဘံဆံသွားပြီဆိုလို့ရှိရင်လည်းဘယ်ကိုမိပြုတ်ပြီးတော့သူ့ဝိညာဉ်ဟာရှိနေတယ်လေလိုက်ရှာတာမတွေ့တော့မတွေ့တော့နော် ရဟနာပုဂ္ဂိုလ်လည်းမတွေ့တော့အဲ့ဒါဒီခောတိကမထေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတာတခုရှင်ခောတိကဆိုတဲ့မထေကကျမကြီးမကောင်းရှာတရားထုတ်တယ်စံနေပါတွေရတယ်ဒါပဲရဟနာမဖြစ်သေးဘူးတမာရီစွာတွေရဖို့ဒီတမာရီလုပ်ငန်းလေးလုပ်လိုက် သမဘလေးဝင်စားလိုက်ရှော့ကြလိုက်သမဘလေးဝင်စားလိုက်ရှော့ကြလိုက်ဖြစ်နေအဲ့တော့တခါတော့သမဘဝင်စားလို့ရသွားပြီဆိုရင် ရှော့မကြခဲ့သူကသူစူးစိုက်လှုပ်လိုက်တယ်နော်စူးစိုက်လှုပ်လိုက်တယ်ဒါယဟနာမဖြစ်သေးလို့စူးစိုက်လှုပ်တာပုရုဇဉ်စူးစိုက်လှုပ်တဲ့အခါကျတော့သူကဝိပဿနာတရားကလည်းရင့်ကျက်ပြီးသားဆိုတော့အဲ့ဒီမှာ စူးစိုက်လှုပ်လိုက်တဲ့အချိန်လေးမှာကြောက်စိတ်ကလေးဝင်သွားတယ်။သိရမှာကိုစိုးရင်စိတ်ကလေးဝင်သွားတယ်။အဲ့ဒီအချိန်ကျမှသူ့ကိုယ်သူသိပြီးတော့ဝိပဿနာတရားကိုဆက်ပြီးရှုလိုက်တာ။အသက်မထွက်ခင်လေးမှာယ ahanan ဖြစ်သွားတယ်။ယ ahanan လည်းဖြစ်တယ်အသက်လည်းထွက်တယ်။အဲ့ဒီယ ahanan မျိုးကိုဇီဝိတသမတိတိလို့ခေါ်တယ်။နော်သေဆုံးခြင်းနဲ့ယ ahanan ဖြစ်ခြင်းနဲ့သေဆုံးခြင်းဟာပြိုင်သွားတယ်။မြင်းနှကောင်ဟာခေါင်းချင်းပြိုင်ပြီးတော့မြင်းပြိုင်ပွဲတွေမှာခေါင်းချင်းပြိုင်ပြီးတော့ ဝိညာကိုတိတလို့ခေါ်တယ်နော်သမတိတဖြိုင်လူဝင်လာတယ်ပေါ့ဖြိုင်လူဝင်လာတယ်တကယ်ကတော့ယန္တာဖြစ်တာနည်းနည်းလေးရှိကြအောင်ပြီးတော့မသိတယ်တော့တာမန်လူတွေကြတော့မသိနိုင်ဘူးဒီကွဲပြားခြားနာမှုနှစ်ခုစလုံးပြိုင်နေဖြစ်တယ်လို့ပဲထင်တယ်နော်ယန္တာလည်းဖြစ်သေးလည်းသေးဖြိုင်လူဖြစ်တယ်လို့ပဲထင်တယ်သို့တော့စက္ကန့်ပိုင်းกว่าသွားတယ်စက္ကန့်လေးလောက်กว่าသွားတယ်အဲ့ဒီกว่าတာကိုလူကမသိဘူး အဲ့ဒီဇီဝိတသမာတိတိယဟနာဖြစ်သွားတဲ့အခါမှာမနက်ကြီးကဖယ်ရောက်သွားတဲ့ဆိုလိုက်ရှာတာတော့ဝရှာမတွေ့အနတ်လိုက်ပြီးတော့ရှာတော့မြတ်စွာဘုရားအဲ့ဒီမှာလည်းပဲဒီလိုခေါ်တာဒီလိုဝိမု ക്ത စိတ်ဓာတ်လွတ်မြောက်သွားတဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့ဝိညာဉ်ဟာနော်အတိစိတ်ဟာဘယ်ရောက်နေတယ်ဆိုတာကိုရှာလို့မတွေ့နိုင်ဘူးတဲ့ နိဗ္ဗာန်ကို အာရုံပြုပြီးတော့ဖြစ်သွားတဲ့ပုဂ္ဂိုလ်ဟာဘယ်မှာရောက်တယ်ဆိုတာဘာဖြစ်လို့တော့ဆိုတော့တရဝါအနေနဲ့မြတ်စွာဘုရားကယဟန္တာကိုဟိုတရဝါအနေနဲ့ဟောတာမဟုတ်ဟောတာမဟုတ်တော့ဒီကိစ္စနဲ့ပတ်သက်ပြီးမြတ်စွာဘုရားရဲ့သာသနာတော်မှာယဟန္တာဖြစ်ပြီးတော့နောက်ဘဝမဖြစ်တော့ဘူးဆိုပုဂ္ဂိုလ်တွေဖြစ်တာပေါ့နော် နိဗ္ဗာန်ရောက်သွားပြီဆိုရင်နောက်ဘဝမဖြစ်တော့ဘူးအဲ့ဒါကိုကြည့်ပြီးတော့မြတ်စွာဘုရားကိုဆွဆွဲကြတယ်ဝိနည်းကောသမနောကောရမောတတ္တဝါတွေပျက်စီးဆုံးရှုံးမှုသာဝရပျက်စီးတဲ့လမ်းကိုဟောတယ်လို့မြတ်စွာဘုရားကအဲ့လိုဆွဆွဲတယ်နိဗ္ဗာန်ဟာဆိုတော့တန်တရားထဲမှာ ကြည့်မယ်ဆိုလို့ရှိရင်နိဗ္ဗာန်ကအပြည့်တတ်သွားတာလေ အပြည့်တတ်သွားတော့တတ္တဝါတယောက်ယော့သွားတာပဲသူမဖြစ်တော့ဘူးဆိုရင် तू ယော့သွားတာပဲလေအဲ့ဒါကိုကြည့်ပြီးတော့မြတ်စွာဘုရားတတ္တဝါတွေရဲ့ကုံဆုံးမှုပျက်စီးမှုကိုဟိုတီထွင်တဲ့ပုဂ္ဂိုလ်ဖြစ်ဝိုင်းပြီးတော့ရှုတ်ချကြတယ်ဝိနိကောသမနောကောမောတတောတတတဥစ္စေတံဝိနတံဝိဘဝံပညာပေတိနိဗ္ဗာန်ရောက်သွားတယ်ဆိုတာမဖြစ်တော့ဘူးလို့ဆိုတဲ့အခါမှာတရဝါတွေကို ပျက်စီးတဲ့လမ်းကိုပို့လိုက်တယ်ပေါ့နောက်ထပ်မှဘယ်တော့မှပြန်မလာတဲ့လမ်းကိုပို့လိုက်တယ်ပေါ့ဒါကြောင့်မို့တရားဝါတွေကိုဖျက်ဆီးသူဆိုပြီးတော့မြတ်စွာဘုရားကိုအဲ့လိုဆွဆွဲကြတယ်အဲ့တော့မြတ်စွာဘုရားကဖာနဲ့ပြန်ပြီးတော့တုံ့ပြန်တော့လို့ဆိုလို့ရှိရင်ငါကငကိုတုံးကလေးကတရားဝါမရှိဘူးလို့ပြောထားတာတဲ့ရှုံးတဲ့နာမဲရှိတယ်လို့ပြောထားတာတဲ့နောက်တစ်ခုတုံ့ပြန်တာတော့ ငါဟာနှစ်ခုပဲရှိတယ်လို့ပြောတာပါတော့ဒုက္ခနဲ့ဒုက္ခនិရောဓအဲ့မှာဘုရားတုံ့ပြန်မောပုပ္ပိနော်ပုပ္ပိသဟံဣတရဟိသဒုက္ခံစေဝပညာပေမိဒုက္ခသစ္စာនិရောဓတရဝါဆိုတာငါအစတည်းပြောမပြောခဲ့ဘူးတဲ့မပြောခဲ့သည့်အတွက်ကြောင့်တရဝါတွေပျက်စီးအောင်လုပ်တယ်ဆိုတာငါ့ကိုဆွဆွလို့မရဘူးပေါ့အစတည်းကတရဝါဆိုတာမရှိဘူးယုံနာပဲရှိတယ် ဟောမြတ်စွာဘုရားသုံးတဲ့စကားလုံးဆိုရင်တကယ်ရှိတာဒုက္ခနဲ့ဒုက္ခនិရောဓနှစ်ခုပဲရှိတယ်ဒုက္ခအဆုံးသတ်သွားတာပဲဖြစ်တယ်တရဝသိတာမဟုတ်ဘူးအဲ့လိုတုံ့ပြန်တယ်မြတ်စွာဘုရားအော်အဲ့လိုတုံ့ပြန်တော့ဒီယန္နာပုဂ္ဂိုလ်တစ်ပါးအနေနဲ့ပုဂ္ဂိုလ်ရှိတယ်လို့ယူဆတဲ့ပုဂ္ဂိုလ်အနေနဲ့ကတော့ဟာဘယ်တော့မှပြန်မလာတဲ့မပြန်တဲ့လမ်းကိုပို့လိုက်ပြီလို့ပြောကြမှာပဲဒါထုံးစံ မပြတ်နဲ့လမ်းပို့လိုက်ပြီဆိုတော့တရဝါရီနောက်ဆုံးမှအဆုံးသတ်သွားတဲ့ဘယ်တော့မှပြန်မလာရတဲ့လမ်းကိုယဟန်ကောဓမပို့လိုက်တာပဲလို့တို့ဆွဆွဲမှာပဲမြတ်စွာဘုရားမဟုတ်ဘူးငကိုတည်းကတရဝါမရှိဘူးငါပြောတာဒုက္ခပဲရှိတယ်လို့ပြောတာအဲ့ဒုက္ခအဆုံးသတ်အောင်လုပ်လိုက်တယ်နားလေဖို့တော့ခက်ကောင်းခက်လိမ့်မယ်တရားနော်ဒါကြောင့်မို့မြတ်စွာဘုရားတုံ့ပြန်တာငါဆခဲ့ရပြောခဲ့တယ်တဲ့ အရင်တော့ကရောအခုရောဒုက္ခသာအရှိဒုက္ခនិရောဓသာအရှိတွဲစကြာဟောတော့ကလည်းပဲဒုက္ခဒုက္ခនិရောဓဒုက္ခသမုဒိယဒုက္ခនិရောဓကပฏิပတိသစ္စာလေးပါပဲဟောတာလေအဲ့တော့တန်တရားမှာတကယ်ရှိနေတာဒုက္ခနဲ့ဒုက္ခនិရောဓပဲရှိတာနော်ဒုက္ခရှိနေတာဒုက္ခရှိနေခြင်းရဲ့အကြောင်းကြတော့သမုဒိယလို့ခေါ်တာလေဒုက္ခនិရောဓဆိုတာရှိနေတယ် သူ့ရဲ့ရှိခြင်းအကြောင်းကမက္ကသစ္စာဆိုပြီးဟောတာအဲ့တော့အကျိုးကိုပြောမယ်ဆိုရင်ဒုက္ခနဲ့ဒုက္ခនិရောဓနှစ်ခုပဲရှိပဲဒုက္ခဆိုတာရှိတယ်ဒုက္ခនិရောဓဆိုတာရှိတယ်အခုငါကတရားဟောပြီးတရားကျင့်ပြီးတော့ဒီပုဂ္ဂိုလ်ဟာဘယ်ရောက်သွားတာတော့ပုဂ္ဂိုလ်ဆိုတာငါမပြောဘူးသူဟာဒုက္ခချုပ်ဆုံးသွားတယ်လို့ပဲပြောတယ်ဖြစ်နေတာကဒုက္ခချုပ်ဆုံးသွားတာ ဒုက္ခនិရောဓအဲ့တော့ငါကိုတရဝရီရဲ့မပြန်လန်းကို ပို့တယ်လို့ငါ့ကိုပြောစရာအကြောင်းမရှိဘူးတဲ့ဘာလို့လို့ဆိုတရဝါဆိုအစရဲရှိကုန်မရှိဘူးငါအတိမမပြူဘူးလို့ပြောတာအဲ့လိုတုံ့ပြန်တယ်မြတ်စွာဘုရားနော်အဲ့ဒီအနေပတ်သက်ပြီးတော့မြတ်စွာဘုရားရှဟန်တွေကိုစိတ်နေသဘောထားရှင်းချက်ဖို့တဲ့ဘာဟောတော့ဆိုဒီလိုမြတ်စွာဘုရားက ဒုက္ခတွေဆုံးသက်ဖို့ဟောတဲ့အခါမှာအမြင်မကြည်လင်တဲ့ပုဂ္ဂိုလ်တွေကဆဲကြတယ်။ရှမ်းကောဓမ္မဟာဒီလူမျိုးတုံအောင်လုပ်နေတာပဲ။တရားဝါတွေတုံအောင်လုပ်တာပဲ။ဆဲကြတယ်။အဲ့ဒီလိုဆဲတဲ့အခါမှာတဲ့ငါသူတို့ပေါ်မှာဒေါသထွက်တာမရှိပါဘူးတဲ့။မရှိဘူးတဲ့။အဲတချို့ကလည်းသဘောကျပြီးတော့ငါ့ကိုခြေနှက်ပြီးတော့ပူဇော်ကြတယ်တဲ့ จิตတ်ကြတယ်ဆိုအဲ့ဒီလိုပူဇော်ကြသည့်အတွက်ကြောင့်လဲငါမှจิตတ်ဝမ်းသာတာဆိုတာမရှိဘူးတဲ့ဆဲတော့လဲစိတ်မဆိုးဘူးနော်ချီးမွမ်းရင်လဲဝမ်းမသာဘူးလို့ဆိုလို့တယ်စိတ်ဓာတ်တည်ငြိမ်မှုကိုပြောတာနော်လူတွေကြတော့ဆဲရင်တမျိုးခံစားရတယ်ချီးမွမ်းလို့ရှိရင်စိတ်ကတမျိုးခံစားရတယ်အဲ့ဒါတုံ့လုံးမှုလို့ခေါ်တယ်မြတ်စွာဘုရားငါဆဲလဲပဲဒေါသမဖြစ်ဘူးတဲ့ငါကို တယုတသိနဲ့ချီးမွမ်းရင်လည်းကဝမ်းမသာဘူးတဲ့ဒါဖြင့်ဝမ်းမသာဘူးဆိုတော့ဘာဖြစ်လဲလို့ဆိုလို့ရှင်ငါရင်တော့ရတဲ့သိပြီးသားတဲ့ဒီခန္ဓာ၅ပါးကိုငါဟာဒီအကြောင်းတွေကြောင့်ဖြစ်တာဆိုတာကိုခန္ဓာ၅ပါးကိုငါပိုင်းခြားသိပြီးသားပဲတဲ့ငါတို့ကခန္ဓာခန္ဓာပဲလို့သူများတွေကငါ့ကိုပြီးတော့ပူဇော်ကြတဲ့အခါမှာအော်ငါသိထားတဲ့ခန္ဓာကိုပဲသူတို့ပူဇော်ကြတာလို့ မြတ်စွာဘုရားအဲ့လိုငါခန္ဓာလို့မပြော တရားဓမ္မကိုပဲပူဇော်ကြတာလို့စိတ်ထဲမှာဒီလိုပဲသဘောထားတယ်တဲ့ငါအရင်တော့သိထားတဲ့အတိုင်းဆိုလိုတာကမြတ်စွာဘုရားကဒီလူတွေဟာငါကို ပူဇော်ကြတယ်လို့ငါကလည်းသူတို့ပူဇော်တာတွေလက်ခံရတယ်လို့ဒီစိတ်ထဲမှာမရှိကိုမရှိငါဆိုတာတွေးကိုမတွေးတော့ခန္ဓာပဲရှိတယ်ခန္ဓာကပဲသုံးဆောင်တယ် ငါဆိုတာမရှိတော့ဖြုတ်လိုက်ပြီအဲ့ဒီလိုမြတ်စွာဘုရားရဲ့တုံ့ပြန်မှုဖော်ပြတယ်အဲ့ဒါပြီးတဲ့အခါကျတော့မြတ်စွာဘုရားဘာဆက်ဟောလို့ဆိုဒီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့မမြဲတဲ့သဘောကိုဆက်ပြီးတော့ဟောပြတယ်လောကလူတွေဟာကိုယ်ခန္ဓာကိုအပေါ်မှာတွေ့တာကြသလိုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့လည်းတွေ့တာကြတယ်အဲ့ဒါကိုမြတ်စွာဘုရား ယန္တတုမကံတံပစေထတံဝပိနံဟိတယဒုက္ခယထိကရတံဟိတယဒုက္ခယဝိတတိမင်းတို့အပိုင်မဟုတ်တဲ့ခန္ဓာ၅ပါးကိုစွန့်လိုက်ကြအဲ့ဒီစွန့်ခြင်းဟာမင်းတို့အတွက်ချမ်းသာဒုက္ခရဖို့ဖြစ်တယ်အဲ့တော့ကိုယ်ဟာမှမဟုတ်တာစွန့်ထားလိုက်ကြလက်လွတ်ထားလိုက်ကြအဲ့တော့စွန့်ဆိုတာ ရုပ်ခန္ဓာကြီးကိုစွန့်ပြရမှာလားလို့ဆိုအဲ့ဒါပြောတာမဟုတ်ဘူးတွေ့တာမနေနဲ့လို့ပြောတာတဏှာကိုစွန့်ခိုင်းတာပေါ့တဏှာကိုစွန့်ခိုင်းလိုက်တာရှုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဘဝပေါ်မှာတွဲမနေနဲ့တဲ့ကိုဟာမဟုတ်သည့်တဲ့ကြောင့်လွတ်ထားလိုက်ကြဆိုပြီးတော့မင်းတို့ပစ္စမင်းတို့ပိုင်ဆိုင်တဲ့အရာမဟုတ်ဘူးဆိုတာဘာကိုပြောတာတော့ရုပ်ဝေဒနာတင်ညာသင်္ခါရကိုပြောတာတဲ့ ဆိုပြီးတော့ဥပမာပေးတယ်စေတဝန်ကြောင်းမှာရှိတဲ့စေတဝန်စေတမင်းသားရဲ့ဥယျင်တော်ကြီးထဲမှာပေါက်နေတဲ့မြက်တွေတစ်ပင်တွေကိုဘလို့သဘောထားလဲအဲ့ဒီမြက်တွေတစ်ပင်တွေကိုနှုတ်တယ်ခုတ်တယ်ဆိုလို့ရှိရင်ငါးကိုနှုတ်တယ်ငါးကိုခံခုတ်တယ်လို့မင်းတို့ခံစားရလားဆိုမခံစားရပါဘူးအဲ့တိုင်းပဲမှတ်ထားတယ်ရှုပ်တည်နံတွေဝေဒနာတွေဆိုတာမင်းတို့နဲ့ဘာမှလည်းမဆိုင်ဘူးတဲ့သူ့သဘောဝတိုင်းသူဖြစ်နေတာ အဲ့ဒီမင်းတို့တဏ္ဍမဖြစ်တဲ့ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်တွေဟာစေရဥယျာဉ်ကြီးထဲမှာပေါက်တဲ့မြက်တွေတစ်ပင်တွေနဲ့တူတူပဲလို့ဆိုပြီးတော့မြတ်စွာဘုရားဥပမာပေးတာအဲ့ဒီဟာလို့သဘောထားနိုင်ရမယ်လို့ဆိုလို့တယ်ပေါ့နော်အဲ့ဒါကိုဆက်ပြီးတော့မြတ်စွာဘုရားခေါ်လိုက်တယ်အဲ့ဒါလို့ခေါ်လိုက်တဲ့တရားဟာအပြည့်အစုံလုံးဝမရှိဘူးဒီတရားရဲ့ဂုဏ်ကြီးတွေကိုမြတ်စွာဘုရားပြောတဲ့အခါမှာ ဧဝံသွားခါတော်မရတမောတလုံးအစင်မြင့်တဲ့တရားစစ်မှန်တဲ့တရားကိုတဲ့ပေါ်ပေါ်လွင်လွင်ထင်ရှားရှားရှားဟောထားတာအဲ့ဒီတရားမှာတဲ့အပြည့်နာစာဆိုတာတခုမှမရှိဘူးစိန်နာပီလောတိကောဆိုတဲ့စကားလုံးလေးကိုသုံးတယ်စိန်နာပီလောတိကောဟိုအပြစ်ပြောစရာမှာတခုမှမရှိဘူးအမိုက်တရားတခုမှမပါဘူးအနှစ်တည်းကြီးငါဟောတယ်လို့ဆိုလိုတယ်ပေါ့အဲ့ဒီလိုတရားဓမ္မဟောလိုက်တဲ့အခါမှာ ဒီတရားကိုသိတဲ့ပုဂ္ဂိုလ်ဟာ6မျိုးပေါ်လာမယ်အဲ6မျိုးကိုဆက်ဟောတယ်တရားကိုသိတဲ့ပုဂ္ဂိုလ်ဟာငါဟောထားတဲ့တရားအတိုင်းလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာတဲ့နံပါတ်1အစင်မြင်ဆုံးကဘာလို့ဆိုရင်ခိနာတော်အာတော်ကုန်ပြီးတဲ့ပုဂ္ဂိုလ်ဟူတိတဝန္တမြတ်သောကျင့်ကိုကျင့်သုံးပြီးတဲ့ပုဂ္ဂိုလ်ကတကရဏိယလှုပ်တဲ့လှုပ်တွေကိုလှုပ်ပြီးသားပုဂ္ဂိုလ်ဩဟိတပါရ ဝန်တို့အမိုးတွေကိုခြာပြီးတဲ့ပုဂ္ဂိုလ်အနုပတ္တတထထချစ်စဉ်တိုင်းကျင့်လာလို့နောက်ဆုံးအရတ္တဖို့ဆိုတဲ့အကျိုးကိုရရှိသွားတဲ့ပုဂ္ဂိုလ်ပရိခိဏဘဝတန်ယောဇနာဘဝတန်ရောစဉ်ကုန်ပြီးတဲ့ပုဂ္ဂိုလ်သမ္မတညာဝိမု ക്ത ကောင်းစွာသိပြီးတော့ခိရိတာကနေစိတ်လွတ်မြောက်သွားတဲ့ပုဂ္ဂိုလ်ဒါယဟန္တာပုဂ္ဂိုလ်ကိုထပ်ပြီးတော့ဒီနည်းနဲ့တရုပ်ဖော်တာဗျာအဲ့တော့ဒီတရားကို ခုနလိုဟောတဲ့ပြည့်စုံပြီးတော့အပြစ်ကင်းတဲ့တရားတိုင်လိုက်နာကျင့်သုံးတဲ့အခါမှာအစင်မြင့်ဆုံးပုဂ္ဂိုလ်သည်ယဟန္တာပုဂ္ဂိုလ်ဖြစ်တယ်။အဲ့ဒီယဟန္တာပုဂ္ဂိုလ်အတွက်တော့တန်တရားဆိုတာမရှိတော့ဘူးလို့ငါပြညတ်တယ်။သူ့မှာနောက်ထပ်တန်တရားဆိုတာမရှိဘူးယဟန္တာပုဂ္ဂိုလ်တို့။နောက်တစ်ခါအဲ့ဒီယဟန္တာပုဂ္ဂိုလ်လို့မဖြစ်ဘူး။တချို့ပုဂ္ဂိုလ်တွေကြတော့ဩရံဘဂိယသံဃာစဉ်၅ပါးလို့ခေါ်တဲ့ ကာမရာဂတို့ကာမဂုဏ်နဲ့ပတ်သက်တဲ့တဏှာဖြာပါရဆိုတဲ့ဒေါသတော့သီလဗဒပရမသဆိုတဲ့အကျင့်နဲ့ပတ်သက်တဲ့အမှားရနဲ့အမြင်ဝိသိကိစ္စနော်ကာမရာဂပြာပါရနော်ကာမရာဂပြာပါရတက္ကရာဒိဋ္ဌိဝိသိကိစ္စသီလဗဒပရမသအဲ့ဒီကိလေသာတွေကို ဖယ်ရှားပြီးသွားတဲ့ပုဂ္ဂိုလ်ကြတော့တဲ့ဩပပတိကသိသွားရင်မြမဖြစ်မယ်ဖြစ်ပြီးရင်အဲ့ဒီဘုံကနောက်ပြန်မလာတဲ့ပုဂ္ဂိုလ်အနာဂတ်ဖြစ်မယ်လို့သူဟောတယ်အဲ့ဒီအဆင့်ကအနာဂတ်ဖြစ်တဲ့အဆင့်နောက်တစ်ခါအဲ့ဒီတဲ့တဆင့်နေသွားတဲ့ပုဂ္ဂိုလ်တွေကြတော့တန်ရောစဉ်၃ပါးကိုတန်ရောစဉ်၃ပါးဆိုတာတက္ကရာဒိဋ္ဌိဝိသိကိစ္စသီလဝတ္တပရမတ္တအဲ့ဒီတန်ရောစဉ်၃ပါးကိုပယ်ပြီးတော့ ရာဂဒေါသမောဟကျော်ပါအောင်ချင့်တဲ့ပုဂ္ဂိုလ်ကြတော့တဂရကံဖြစ်မယ်လူပြည်ကိုတစ်ချိန်ပဲလာပြီးတော့ဘဝဆုံးသတ်မယ်နော်သုံးသုံးဦးနောက်တစ်ခါ၄ဦးမြောက်ကြတော့တာယောစင်၃မျိုးကိုပယ်တယ်တက္ကရာဒိဋ္ဌိဝိသိကိစ္စသီလဝတ္တပရမတ္တဆိုရဲတာယောစင်၃မျိုးပယ်တယ်အဲ့ဒီပုဂ္ဂိုလ်တွေကတော့သောတာပန်လို့ခေါ်တယ် ဘယ်တော့မှအပင်ငရဲကိုမကြတော့ဘူးမဖို့နိဗ္ဗာန်ရဖို့အတွက်သိကြသွားပြီအဲ့ဒီပုဂ္ဂိုလ်ကနံပါတ်၄နံပါတ်၅ကြတော့အဲ့ဒီသောတပန်တဲ့ကပဲဓမ္မနုတာရိနဲ့တတ္တနုတာရိအဲ့ဒီနံပါတ်၅မှာ ဓမ္မနုတာရီပုဂ္ဂိုလ်နဲ့တတ္တနုတာရီပုဂ္ဂိုလ်ဓမ္မနုတာရီပုဂ္ဂိုလ်ဆိုတာသောတပန်ဖြစ်ဖို့ကျင့်တဲ့အခါမှာပညာကအဓိကဖြစ်တယ်အသိပညာကဥဆောင်နေပြီးတော့အသိပညာကနေပြီးတော့အရိယမေကိုပို့ဆောင်သွားတယ်အဲ့ဒီပုဂ္ဂိုလ်ကို ဓမ္မနုတာရီလို့ခေါ်တယ်ဒီနေရာမှာဓမ္မအနုတာရဓမ္မဆိုတာပညာကိုပဲပြောတာဒီနေရာမှာရိုးရိုးတရားကိုပြောတာမဟုတ်ဘူးဓမ္မအရာပညာသောတပန်ဖြစ်ဖို့ကျင့်တဲ့အခါမှာပညာကဥဆောင်တယ်နော်ဝိပဿနာပညာပညာကနေဥဆောင်ပြီးတော့အဲ့ဒီပညာရဲ့ဥဆောင်မှုနဲ့သောတပတိမက်ကိုရသွားတယ် သောတပတိမဲ့ကိုရပြီးတော့ဖို့ရတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်မျိုးကိုဒိဋ္ဌိပတ္တပုဂ္ဂိုလ်လို့ခေါ်တယ်ဓမ္မနုဒရီပုဂ္ဂိုလ်ကသောတပန်ဖြစ်သွားရင်ဒိဋ္ဌိပတ္တဓမ္မနုဒရီဆိုတဲ့အခါကျတော့မက္ကထံပုဂ္ဂိုလ်ပဲခေါ်ရတယ်သောတပတိမက္ကထံပဲနော်မက်စိတ်အခဏလေးပဲအခိုက်အတန့်လေးတင်ခေါ်ထားတဲ့နာမည်ဒါဓမ္မနုဒရီဆိုတာအဲ့တော့ဓမ္မနုဒရီရဲ့အတိတ်ဘယ်က ညာနာအနုတာရီလို့မှတ်ထားမှာအသိဉာဏ်ကဥဆောင်သွားတယ်သောတာပန်ဖြစ်ဖို့အတွက်နောက်တစ်ခါတတ္ထနုတာရီဆိုရှုံချီမှုကဥဆောင်သွားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကျတော့သောတာပန်ဖြစ်အောင်ကျင့်တဲ့အခါလေးပါတရားကဥဆောင်သွားတယ်သူကရှုံချီမှုကဥဆောင်သွားပြီးတော့သောတာပန်သောတာပတိမဲ့ကျသွားတယ်ဖို့ရောက်သွားတဲ့အခါကျတော့သူ့ကိုတတ္ထဝိမု ക്ത ပုဂ္ဂိုလ်လို့ ရာနဲ့ပဲလွတ်မြောက်သွားတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်တယ်မတူဘူးအဲ့ဒါအဲ့ဒီအတိဘယ်တွေကိုလည်းမှန်အောင်နားလည်ဖို့လိုတယ်ပေါ့တတ္တနုတ္တရီတချို့ကြတော့တတ္တနုတ္တရီဆိုတာသရတရားလေးရှိတာနဲ့ပဲသောတပန်ဖြစ်တယ်လို့ပြောတာမဟုတ်အဲ့လိုပြောတာမဟုတ်ဘူးနော်တရာကဥဆောင်သွားတယ်ဥဆောင်တယ်လို့ပြောတာတရာတရားရှိုံပြောတာမဟုတ်ဘူးဒီဝိပဿနာဉာဏ်ကို တရားကနေဥဆောင်သွားတယ်လို့ဆိုလိုတယ်ပေါ့ကြံတဲ့ညံနေအကုန်ပါတာပဲတရားဥဆောင်သွားတယ်ဓမ္မနုတာတွေကျတော့အသိဉာဏ်ကဥဆောင်သွားတယ်ဒါမက်မက်မက်ဖြစ်တဲ့အခိုက်ကလေးကိုရည်ညွှန်းပြီးတော့ပြောတဲ့စကားဖို့ရောက်သွားတဲ့အခါကျတော့အဲ့လိုဆိုလိုတာပေါ့အဲ့ပညာဥဆောင်သွားတဲ့ပုဂ္ဂိုလ်ကြတော့သောတာပန်ဖြစ်ရင်ဒိဋ္ဌိပတ္တသောတာပန်လို့ခေါ်တယ်တတ္ထာနုတာရိနဲ့ ဖြစ်ပြီးတော့မက်ကြသွားတဲ့ပုဂ္ဂိုလ်ကတတ္တနုတာရီလို့ခေါ်တော့လည်းပဲဖိုးရောက်သွားတဲ့အခါတတ္တဝိမု ക്ത သောတာပန်လို့ခေါ်တယ်။သောတာပန်ဖြစ်တော့တတ္တပန်။ဒါအဲ့ဒီဒါနံပါတ်5မှာဖော်ပြတဲ့ဒီမြတ်စွာဘုရားဟောထားတဲ့တရားတော်မှာချစ်ကြံကြုတ်ကို အထုလို့ဒီအဆင့်ရောက်သွားတဲ့ပုဂ္ဂိုလ်တဲ့။နောက်ဆုံးနံပါတ်6ကျတော့မြတ်စွာဘုရားပါပါဟောတော့ ရေတံမယိတတ္တမတ္တံပေမမတ္တံသဗ္ဗေတိတက္ကပရာယနာအေးဘသူပဲဖြစ်ဖြစ်ငါပေါ်မှာယုံကြည်မှုလေးမျက်နှာမှုလေးချစ်ခင်မျက်နှာမှုလေးကြည်ညိုလေးစားမှုလေးငါပေါ်မှာရှိတယ်ဆိုရင်အလုံးဟာကောင်းရတဲ့ဥဒီဘုံရောက်ကြမယ်ဒါလေးနဲ့ဆုံးသက်ထားတာနော်ငါပေါ်မှာယုံကြည်မှုတရားတရားချစ်ခင်မျက်နှာမှုဆိုတာလေးရှိတာနဲ့ပဲအဲ့ဒီပုံကိုယ်တွေဟာ သက်ခပရာယနာနတ်ပြည်ရောက်နိုင်တယ်အဲ့ဒါကိုထက္ကရာဆရာကတော့ဖာလို့ဆိုရင်အဲ့ဒီမြတ်စွာဘုရားပေါ်မှာတထာမတ္တရှုံချင်မှုတသက်ရှိတယ်ဆိုတာတဲ့တခြားပြောတာမဟုတ်ပါဘူးတဲ့ဝိပဿနာတရားအားထုတ်လာလို့တရားမြင်တဲ့အခါမှာဘုရားကိုပိုးချညိုတယ်နော်တရားထုတ်တဲ့အခါတရားသိလာတဲ့အခါဘုရားကိုပိုးချညိုတယ်အဲ့ဒီချညိုမှုကိုဆွလို့တယ်လို့ဆိုတော့ သူကဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်တတ္တမတ္တပေမမတ္တလို့ယူတယ်ဝိပဿနာအမထုတ်တဲ့ပုဂ္ဂိုလ်မပါဘူးအဲ့ထဲမှာဒါမို့ဝိပဿနာ အထုတ်တဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားကိုယုံကြည်ကြတယ်ခြေနှက်ကြတယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုယေရှုတယ်တဲ့ရှေးဆရာတော်တွေကဒီမြတ်စွာဘုရားပေါ်မှာယုံကြည်မှုဆုံးဖြတ်မှု ရှိတဲ့ဝိပဿနာတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေပဲ ပုဂ္ဂိုလ်တွေကိုပဲသုလသောတပန်လို့ခေါ်ပါတယ်ဒါဝိသုရိမက ပြောတဲ့သုလသောတပန်မဟုတ်ဘူးတရားနော်အခုပြောတဲ့ဝိပဿနာတရားအထုတ်နေတော့ပြောမယ်ဆိုရင်ဝိသုရိမကပြောတဲ့သုလသောတပန်ကညာတပရိညာအယရှုံဏကိုသိတယ်ရှုံဏရဲ့အကြောင်းတရားကိုသိတယ်နာမရူပပရိစေရညာနဲ့ပစ္စယပရိကညာဒီညာနှစ်ခုရလို့ရှင်သုလသောတပန်လို့ပြောတယ် အဲ့ဒါနဲ့တော့မထူးခြားပါဘူးထိပ်ပဲကြတော့နော်ဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်လို့ဆိုတဘာဝတရားတွေကိုသိပြီးတော့မြတ်စွာဘုရားပေါ်မှာကြီးညိုမှုတွေရှိတဲ့ပုဂ္ဂိုလ်လို့အဲ့ဒါနဲ့တထပ်သေးကြအောင် ရှေးဆရာတော်တွေကဒီပုဂ္ဂိုလ်လည်းပဲသုလသောတာပန်လို့ဒီလိုသတ်မှတ်တယ်တဲ့အဲ့တော့အလကတုပမတုတ်တန်ကမြတ်စွာဘုရားကငါပေါ်မှာယုံကြည်မှု မျက်နှာမှုတသက်ရှိနေတဲ့ပုဂ္ဂိုလ်တွေမှန်သမျှ နတ်ပြည်ကိုရောက်ကြမှာဖြစ်တယ်ဆိုတဲ့ဒီစကားနဲ့ပဲဒီသုတ်တံကိုဆုံးသတ်ထားတာဖြစ်ပါတယ်တရားချက်ခင်သူတော်စင်ပြိတ္တာပေါင်းတို့အလကတုပမသုတ်တံမှာဟောကြားတဲ့အချက်လက်တွေအခြေခံတည်တာကတော့လွဲမှားတဲ့အယူဆတရားထိုလွဲမှားတဲ့အယူဆတရားဟာဘယ်လိုနည်းနဲ့ဖြောင်းမှန်အောင်လုပ်ရမယ်ဆိုတာတွေကိုပြည့်ပြည့်စုံစုံမြတ်စွာဘုရားဟောပြီး နောက်ဆုံးမှာဒီဝိပဿနာဉာဏ်ကျင့်စဉ်နဲ့ကျင့်ပြီးတော့ဘက်ဖို့နိဗ္ဗာန်ရသွားလို့ရှိရင်ဒါလွယ်မမှုတွေအကုန်လုံးချုပ်ငိမ့်သွားတယ်ဆိုတဲ့အတိတ်ပဲနဲ့ဒီတုတ်တန်ကိုရှင်ရိဋ္ဌရဲ့အယူလွဲမှားမှုကိုအကြောင်းပြုပြီးတော့ဟောကြားဆုံးမကြတာဖြစ်ပါတယ်။ဟောကြားဆုံးမတဲ့သုတ်တန်လာတဲ့အတိုင်းပဲမြတ်စွာဘုရားရဲ့ဆုံးမတရားတော်ကိုလိုက်နာကျင့်သုံးမှု တဖြောင်ဒီသောလမ်းဟာတီလမ်းကြောင်းပဲဖြစ်တယ်ဆိုတာသိရှိနားလည်ပြီးကိုယ်တိုင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းရှိစချမရှင်ဖေယရှင်ဖေယဖေယရိတော်တို့သည်ဖေယရိတော် ဓမ္မအတိညာဓမ္မအတိညာယာရှိမသာလင်ယာရှိမသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျေဓမ္မသဘင်ဆင်းခြင်းပါပြုလုပ်ကြ၍အဝဒဌာနာ ဓမ္မဒါနာတရားလူတော်ကိုဘေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ္တာသာအာယုန်ထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တဝဝတ္ထု အဆူဆူတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်ဆုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှုဤဖို့ပါကကို အမိအဖာအဖိုးအဖွာဆရာသမားမဆာ၍ကဘာသူကဘာသာလူနတ်မြမသတ္တဝါများတို့အားမြတ်အမြာဝေငါပါကုန်၏ကုသိုလ်အမြာကိုစီရကြကုန်သည်ဖြစ်၍ ကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာလုံးသာကြသမျှသမျှသမျှသမျှဒီတော်မူကြပါသောလားသာဓုသာဓုသာ